ကျေးဇူးတော်ရှင်ဧကမဟာပန္နိတာမဂုတ်ဆရာတော်ဘုရားကြီးမရဗုဒ္ဓမြို့တွင်10ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသော ပရိစ္ဆသမုပ္ပအနုလောမပရိလောမနည်းဖြင့်တစ္ဆာဆိုင်ပုံတရားတော်ငါတို့လာတဲ့လမ်းခီးကြီးကိုဘယ်လိုများနောက်တုန်းကကျုံခဲ့ဆုံးခဲ့ပြီးဒီကလာနေခဲ့ရတယ်ဆိုတာကိုသတိထားပြီးဒီကလာ နားထောင်ပါအောင်အခုလာခဲ့ရတဲ့တဘောကတဘောကကူးပြီးဒီကလာလာခဲ့ရတာကအဲသုတိပြီးတော့သေရာပြီးပြိသေရေပြိသေရေပြီးအိုးအိုးရကနာနာရကသေသေရကနေပြီးဒီကလာပြိသေရေပြန်နေရအဲ့ကဲတော့နေရတဲ့ဥစ္စာကိုဒီလိုဆက်လက်ပြီးဒီကလာသွားတာကိုသံ္ဍရာလို့ခေါ်သည်လို့မှတ်ထားကြပါသုတိပြီးပြိသေရေမလာဘူးလား ပြိတ္တိပြီးတော့ဘာလာပါလိုက်အိုရလာတယ်အိုရလာပြီးဘာလာပါလိုက်နာရလာတယ်နော်နာရလာပြီးတော့သေးရလာပြီးဒီကလာမဖို့မရသေးဘာလာပါလိုက်ပြိတ္တိလာတယ်ဆိုတာသင်ရှားပါဗျာအဲ့ဒီလိုဆက်လက်ပြီးဒီကလာသွားနေတာကိုသန္တရာကြီးလို့ခေါ် သဘောကျကြဒီလိုဆက်လက်သွားနေတာဘာခေါ်ကြသံဃာလို့ခေါ်တယ်လို့မှတ်ထားပါနော်အဲ့ကဲတော့သံဃာရှိတဲ့မှာသွားလာနေတော့ကိုအန္တရာယ်ကင်းပေးကင်းလားလို့မေးတဲ့အခါကြလိုက်ရှိရင်ဖြင့်ခဏခဏသေဘောဝင်ပြီးတကလာနေခဲ့ရတာတွေကလည်းအထင်ရှားဖြစ်နေတယ်နော် အဲ့ဒီသေဘဝင်ရတဲ့ဥစ္စာကလည်းတန္တရာဆိုတဲ့ဥစ္စာဒီအာလုံးကဓမ္မတွေမှတ်ကြကရေပင်လေကြီးနဲ့ဒူတာကိုတန္တရာလို့ခေါ်တယ်ရေပင်လေကြီးနဲ့ဒူတာဘာခေါ်ကြလဲဒါဖြင့်ဒီဘက်ကရေပင်လေမှတ်လိုက်တာပေါ့ရေပင်လေမှတ်ပြီးဒီကလာထားလိုက်တာပေါ့အဲ့ဒီရေပင်လေကြီးဟူသောတန္တရာကြီးတဲ့မှာ ဒီသံဃာရေပင်လေသံဃာကြီးထဲမှာဝဲဆိုတာလည်းရှိသေးတယ်လို့မှတ်ရမှာပါဒီဘက်ကတင်းနံဘက်ကသံဃာကြီးလေပတ်နေရတဲ့သံဃာကြီးသုတိပရိသေခဏခဏပြောင်းနေရတဲ့သံဃာကြီးသုတိပရိသေအိုနာသေးဒီလိုသွားနေရတာကြီးကသံဃာရေပင်ကြီးလို့မှတ်လိုက်တာပါမှန်ပါပါ အဲ့ဒီသံ္ကရာရေပင်ကြီးထဲမှာဘာရှိပါလိမ့်မလို့မေးလို့ရှိရင်ဖြင့်ရေပင်ရှိရင်ဝဲဩကရှိရတော့မယ်မှန်ပါဘူးဒီဘက်ကဝဲဩကတစ်နံပါတ်ကဘာပါလိမ့်နှစ်နံပါတ်ကဝဲဩကလို့မှတ်ထားရစမ်းပါတင်နံပါတ်ကဘာပါလဲအဲနှစ်နံပါတ်ကဘာပါလဲဝဲဩကရှိလို့ရှိရင်ဖြင့်ရေတွေကလည်း ဝေါကဆိုတာရေတွေပြတာဖြစ်နေသောကြောင့်ရေထဲမှာငားလိမ့်မကန်းတွေရှိလိမ့်မယ်ဆိုတာလဲဒကာရမတွေသင်ရှားပေါ့ဗျာမှန်ပါပါဒီဘက်ကငားလိမ့်မကန်းတွေလို့မှတ်တာပေါ့ဗျာသဘောကျပါလားကျပါတင်းနံဘက်ကရေပြင်သန္တရာကြီးနှစ်နံဘက်ကဝေဟကကြီးသုံးနံဘက်ကငားလိမ့်မကန်းတွေလေးနံဘတ်တွေကလို့ဆိုရင်ဒကာရမတွေဒီပြီးသားတိုင်းနဲ့လေးနံဘက်က လိုင်းတဘိုးတွေလို့မှတ်ထားကြ။ကောင်းပြီတဲ့နံပါတ်ကသံဃာရည်ပင်ကြီးရှင်းသွားပြီ။နှစ်နံပါတ်ကအဲသုံးနံပါတ်ကငါးလိုက်မကန်းနဲ့လေးနံပါတ်ကလိုင်းတဘိုးတွေလို့ဥလာဘူးတို့ဒကာသိုက်တို့မှတ်ထားရတတ်ဘူး။ဒါရေပင်ကြီးအင်္ဂါတွေပဲရေပင်ကြီးတဲ့ရေပင်ကြီးရှိလို့ရှိရင်ဖြင့် အခုပြောခဲ့တဲ့နောက်က၃မျိုးဟာရှင်မြဲဓမ္မတာပဲဆိုတာမှတ်ရတယ်နော်အဲ့တော့ဒီဓမ္မတွေဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့လူနာပြမသတ္တရာတတ္တဝါရီသောခန္ဓာကိုယ်တွေဆက်နေတဲ့သံဃာကြီးထဲမှာရှောက်ပြီးဒီကလာလာတဲ့အခါကြလို့ရှိရင်ဖြင့်လူဘဝနတ်ဘဝဆိုတဲ့သံဃာကြီးတွေထဲမှာသံဃာရေပင်ကြီးရှောက်လာတဲ့အခါကြလို့ရှိရင်ဖြင့် လေသင်္ဘောတွေနဲ့တူတဲ့ခန္ဓာကိုယ်တွေဟာလေသင်္ဘောတွေနဲ့တူတဲ့ခန္ဓာကိုယ်တွေသံဃာရေပင်ကြီးလျှောက်လာတယ်ဆိုလို့ရှိရင်ဖြင့်ဒီဘက်ကဝေဩကဆိုတာနဲ့တော့ဖြင့်တွေ့ပါတွေ့ပါဝေဩကနဲ့တွေ့လို့ရှိရင်ဖြင့်ဒကာဓမ္မတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်ဝဲထဲမှာဒုက္ခမြုပ်ခါမသွားရပြီဘူးလားထိုကဲ့သို့ဝဲထဲမြုပ်သွားတဲ့ခါကျတော့ငားလိုက်မကန်းနေအစာတွေကမဖြစ်ပြီဘူးသိရပါဘူး ဒီငါးမိတ်မကန်းတဲ့အစာတွေကတော့ဘယ်နှကြောင့်ဖြစ်ရပါလိမ့်မလဲလို့မေးလို့ရှိရင်ဖြင့်ဒကာဓမ္မတို့လိုင်းကြက်တွေဒီကားလို့လိုင်းလုံးကြီးတွေကဖိစိနှိမ့်ဆက်လာပြီးဆိုမှဖြင့်တဲ့ခொနဲ့ကဝဲတွေကလည်းပြင်းထန်ဝဲတွေကပြင်းထန်ပြီးတန်တရားခီးတဲ့စုပ်ယူသွားတဲ့ခါကြလို့ရှိရင်ဖြင့်ငါးလိမ့်မကန်းတဲ့အစာမဖြစ်ရဘူးဖြစ်ရပါဘူးသဘောကျ။ဩော်ဒါဖြင့်ဒကာဓမ္မတို့ တန်မြတ်ခရီးတဲ့ဖြစ်ရတာဒီဒီဘဝတဏ္ဏမသန္တရာရည်ရင်နဲ့လျှောက်ပြေးနေရတဲ့ပုဂ္ဂိုလ်ဒီဝေဟကလည်းတွေ့မှာပဲတွေ့ပါဘူး။လိုင်းတစ်ဘုံနဲ့ရောတွေ့ပါဘူး။ငါးလိမ်မကိုင်းအစာရောတွေ့ပါဘူး။ဘယ်ဒါဖြင့်ဘယ်ဘဝလျှောက်လျှောက်ဒီတိုင်းတွေ့ရမှာမှန်ပါဘူး။ဒါကြောင့်တရားဓမ္မတို့ဒီကလူဘဝနတ်ဘဝဆိုတာကြီးကသန္တရာကျင်လီးနေတဲ့ခန္ဓာယနာဓာတ်တို့မပြတ်ကျင်လီးရာသန္တရာဆိုတာမှတ်မိကြမှန်ပါဘူး။ အဲ့ဒီသံဃာထဲမှာနေတဲ့ပုဂ္ဂိုလ်ဒီကားလို့ရှိရင်မရဏဆိုတဲ့ဝဲတော့ဖြင့်လူတိုင်းအဆုတ်ခံရမှာဝဲဆုတ်ပြီဆိုမှဖြင့်ဒီပုဂ္ဂိုလ်ပါသွားလို့ရှိရင်ဖြင့်96ပါးဤသို့ယောဂဝေဒနာတွေနဲ့တူတဲ့ငါးလိမ်မကန်းတွေအစံဖြစ်ရပါဘူးအစာပြည့်ရတဲ့ခါကြလို့ရှိရင်ဖြင့်လှိုင်းတဘိုးတွေကလည်းများတဲ့ဆဲရောက်ရတော့အစာပြည့်ရများတော့လဲအသေးကောင်ပြည့်ရများတော့လဲ လိုင်းစီမံသလိုခံပြီးငါးဆွဲသလိုပါရလေဥမဲ့ဆိုတဲ့အဓိပ္ပာယ်ကလည်းရှင်းတယ်ရှင်းပါဗျာမရှင်းပဲဘူးလားရှင်းပါဩဒါဖြင့်တို့တန်လျာခရီးတယ်ဒီတန်လျာရေပင်ကြီးကလျှောက်ပြီးဒီကလာသုတိပရိသေတွေနဲ့လာခဲ့ရတာတွေတို့ဘယ်များရောက်ပါလိမ့်မလို့လို့မေးတော့တန်လျာခရီးတယ်သေသင်းမောနဲ့ဒီတဲ့ပုဂ္ဂိုလ်ဒီဟိုမရဏဆိုတဲ့ဝဲထဲမှာအစုတ်ခံရတာကြီးပဲမှန်ပါပါအစုတ်ခံရလို့ရှိရင်ငားလိုက်ငားလိုက်ဣစာကော ဖြစ်ရပါဘူး။လိုင်းသဘောတွေကငါးလိမ့်ငါးလိမ့်အစာဖြစ်တဲ့သရဝါကြီးကိုဟိုလိမ့်ဒီလိမ့်ဖြစ်အောင်ကောမလုပ်ပေဘူး။ဒါပြန်ငါတို့နောက်တုန်းကနေခဲ့ရတာဒီသံသရာခရီးတွေဟာဘယ်လိုနေခဲ့ရတယ်ဆိုတော့ယနေ့ပေါ်သွား။ပေါ်သေးဘူးလား။သံသရာခရီးတွေလမ်းလျှောက်လာခဲ့ရတာယခုဒကာရမတွေဒီသံသရာခရီးတွေဖြစ်ပြီးဒကာလာနေသောကြောင့်ဘယ်များသွားကြမှာပါလိမ့်မလို့မေးလို့ရှိရင်ဖြင့် ဘုန်းကြီးတို့တရားဓမ္မတွေမဲ့ဖို့မရသေးရင်ဝဲစုပ်ခံရမယ်မရဏဝဲစုပ်ခံရမခံရတော့ဘူးလားမရဏဝဲစုပ်ကခံရင်တော့ခံရတာလားလို့မေးရရှိတဲ့အခါကျမရဏဝဲစုပ်ကိုခံရတဲ့ပုဂ္ဂိုလ်ဟူသည်မှာငါးရိမ်မကိုင်းအစာ96ပါးယောဂဝရဏရိစဘဝါဘကောင်ဖြစ်ရပါဘူးထိုကဲ့သို့ဘယ်နှကြောင့်ဖြစ်ရပါလိမ့်မလို့ဆိုတော့လှိုင်းတဘိုးတွေကကြီးကျယ်သောကြောင့်ကိုယ်ကလည်း ကူးဖို့ခတ်ဖို့အရေးကအလွန်ကိုခဲရင်နေသောကြောင့်တဲ့ငားလိမ်မကန်းတို့သာကျက်စားတဲ့နေရာကျင်လီနိုင်တဲ့နေရာသူတို့ဒီကားလဲဆိုရရှင်ဖြင့်ဘယ်လိုပဲလိုင်းတဘိုးမှမကြောက်တဲ့ပုဂ္ဂိုလ်ဖြစ်လေသောကြောင့်လိုင်းတဘိုးကလည်းခန္ဓာကိုယ်ကြီးကိုလှိမ့်ကလူကဖြစ်အောင်လုပ်96ပါးယောဂဝေဒနာတွေကနှိမ့်ဆက်စားကြတောက်ကြပြီးဒီကာလဝဲတဲ့မြို့ဟာမှန်ပါဘူးသဘောကျ ဒါဖြင့်ဓမ္မတို့ဒီစားဟာကျွတ်တို့ခန္ဓာအာရဏဓာတ်တို့နဲ့မပြတ်လီပြီးပရိသေရင်နေလိုက်အိုလိုက်နာလိုက်သေးလိုက်ပရိသေရင်နေလိုက်အိုလိုက်နာလိုက်သေးလိုက်ဒီသံဃာရဲလျှောက်နေရတာဒီဒီဝဲစာဒီငားလိုက်မကန်တို့စာဒီလိုင်းတဘိုးတို့စီမံကလေးခံရဖို့အခါမဖြစ်ပေဘူးဖြစ်ရပါဘူးဒါဖြင့်နောက်တုန်းကနေခဲ့တဲ့အချင်းရာအာကာရတွေသိပါဗလားသိပါဘူးဒါဖြင့်ဒီသံဃာမပြတ်တဲ့ကာလပတ်လုံးဒီဝဲနဲ့ သေဘောဝင်ရဒီငါးလိုက်ငါးရင်အစာဖြစ်ရဒီလိုင်းတဘောတို့လှိမ့်သလိုခံရလိမ့်မခံရပဲဘူးဒါဖြင့်ငဃာရမတို့တန်တရာစခန်းတတ်တဲ့အလုတ်ကိုလုတ်ပါတော့ဆိုတာဘုန်းကြီးများကတိုက်တွန်းတယ်မလုတ်တော့ပါဘူးဆိုလို့ရှိရင်တန်တရာခရီးတယ်ဖြစ်လို့ရှိရင်ဒီဝဲရဲ့ဒီငါးလိုက်ငါးရင်အစာရဲ့ဒီလိုင်းတဘောတို့ ဖိနှိပ်မှုအလုပ်ကိုသေးသေးချာချာခံရနိုင်မယ်ဆိုတာဖြင့်မြေကြီးလက်ခမလွဲလို့မှတ်လိုက်စမ်းရှင်းနပ်ပလားရှင်းနပ်ပါနောက်ထပ်ဒီလိုပဲတန်ត្រာလဲကျင်သေးလို့ရှင်းတန်ត្រာရင်ခီးလျှောက်ကျင်သေးလို့ရှင်းဖြင့်တန်ត្រာရေပြမှာသင်္ဘောဆိုတဲ့ခန္ဓာကိုယ်ကြီးနဲ့လွန့်ကျင်သေးလို့ရှင်းဖြင့်ဒီဝဲလဲလွတ်မှာမဟုတ်ဘူးဒီငားလေးမကိုင်းဣစာရောဒီလှိုင်းလေတို့ဖိညှပ်မှုရောဒါဖြင့် ဒကာဓမ္မနောက်တုန်းကနေခဲ့တာအနေကောင်းအနေဆိုးတို့တွင်သေသေးဖြာဖြာယခုညံမျက်စိနဲ့ကြည့်ပြီးဆရာဘုန်းကြီးကကောင်းဆောင်ပြဖြင့်တို့နောက်တုန်းကနေခဲ့ရတဲ့အနေဟာဖြင့်အနေဆိုးအသေးဆိုးပါလားမှန်ပါပါသံဃာပင်ရေကြီးတဲ့မှာလည်းခန္ဓာကိုယ်ရသင်္ဘောကြီးနဲ့မောင်းနေရဝဲတွေကလည်းသမုတ်တရားသံဃာရှိတွေသောကြောင့်ဝဲကလည်းစုံမှာပဲမစုံပဲဘူးလားပင်လယ်ဝဲဆိုတာယူဇနာ90လောက်ရှိတယ် အဲ့ဒီဝဲရဲရောက်သွားလို့ရှိရင်ပင်လင်ငါးတွေစားပါဝါပါကောဖြစ်ရပါဘူးစားရဝါတဲ့အခါမှာအေးသာသာခံရသလားလူးလှိမ်ပြီးကလာလှိုင်းအချိန်တိုင်းခံနေရသလားလှိုင်းအချိန်တိုင်းခံပြီးကလာနေရသောကြောင့်တော်ပြီတန်ပြီဆိုတဲ့စိတ်ယခုနေ့မွေးကြပါဘယ်လိုမွေးရမလဲ တော်ပြီတံမီဒီလမ်းပြန်မလျှောက်တော့ပါဘူးတန်လျာကဖြတ်ပါတော့မယ်ဆိုတဲ့စိတ်မွေးကြပါဆိုတာထုတိုက်တွန်းပါတယ်အာရုံကဓမ္မတွေတန်လျာဘာလို့ဖို့သင်ပါလိမ့်ဖြတ်ဖို့သင်တယ်ဆိုတာသီလရှင်တွေဘက်ကကောရှင်းတတ်ပလားဒါဖြင့်တန္တရာဖြတ်ခြင်းလို့ရှိရင်တန္တရာဖြတ်ဆိုတဲ့တရားသည်မဲ့ရမှာပြတ်တယ်တန်လျာဖြတ်ဆိုတာဒီဘာရမှာပြတ်ပါလိမ့် မက်မရလို့ရှိရင်မက်ဆိုတာဒီသစ္စာသိမှမက်ဖြစ်တယ်သစ္စာမသိရင်သစ္စာမသိရင်ကောင်းပြီဒါဖြင့်ဘုန်းကြီးတို့ဓမ္မတွေသစ္စာသိအောင်ပြိဿသမုပ္ပါပြကြစို့တဲ့ဓမ္မတွေနေတိုင်းနာပြီးဒီကလာနေရတဲ့တွေ့ဒီဘက်ကနှစ်ခုချထားတယ်ဓမ္မတွေမြင်တဲ့မြင်ရတဲ့ပုဂ္ဂိုလ်လည်းမြင်ရပါလိမ့်မယ် နောက်တော့ကြီးကြီးပြမှာယခုတော့ခတ်သေးသေးဖြစ်နေသေးတယ်ဒီနှစ်ခုကဘာပါလဲမနေ့ကဇေယနဲ့မရဏဩမြန်မာလူပြန်တော့အိုမှုနဲ့သေမှုမြန်မာလူပြန်လိုက်တော့အင်းတရားဓမ္မတွေယခုတရားဓမ္မတွေမှာဒီအတွင်းမှာဒီနှစ်ခုရှိပါသလားလို့မေးလိုက်ရှိပါပါဩဒါဖြင့်အိုမှုလည်းရှိတယ်နော် သေမှုရှိပါဘူးအင်းရှိတယ်ဘယ်မှာရှိပါလိမ့်ဒကာရမလဲသေသေးဖြာဖြာမှတ်ပါဘယ်မှာရှိပါလိမ့်ဟုတ်တယ်ဒကာတိုက်တို့ဥလာဘူးတို့ဟုတ်တယ်ခန္ဓာထဲမှာရှိတယ်ဆိုတာဟုတ်ဒါကြောင့်မနေ့ကပြောခဲ့ရတယ်တပြန်နေ့ကလည်းပြောခဲ့ရတယ်ခန္ဓာကိုယ်ထဲမှာတေဇောဆိုတဲ့အပူဓာတ်ကလေးမရှိဘူးရှိပါဘူးအပူရသေးဒကာဓမ္မတော့သူနဲ့စနေတာတွေအကုန်လောင်ကျွမ်းအောင်တော့လုံးပါ ဒါပြန်လောင်ကျွမ်းလို့ရှိရင်ပြန်အရင်မူတွေပြောက်အောင်ပါပဲနောက်မူသစ်ပေါ်ရမယ်ဆိုတာမသေးကြဘူးလားသေကြပါဘူးဒါကြောင့်တေဇောသည်ဝန်းထဲမှာရှိတဲ့မိဓာတ်တွေဒကာရမတို့ကိုမူပြောက်အောင်ပြိုတဲ့အမူတွေပြောက်အိုတဲ့အမူအရာတွေပေါ်ပေါက်အောင်လုပ်တော့ကြောင့်ဇရာသဘောကျကျပါ ဒါဖြင့်ဇရာဒီကားလို့ဆိုလို့ရှိရင်ဖြင့်ဇရာကိုလက်တယ်ကောက်ခဲ့သည် ရှိတော်တေဇောကောက်ပါဝါမိဓာကိုကောက်ပါလို့သတိပေးလိုက်ပါတယ်သဘောကျပါလားဇရာလက်တယ်ကောက်တော်တေဇောဆိုရမိဓာကောက်ရဘုလားဘုတို့လူမျိုးတော်ကယုတ်ကလတ်တွေရှိသေးရဲ့မရှိပါဘူး ဒကာတိုက်တူမရှိပါဘူးအေးအားလုံးဓမ္မတွေရှိသေးရဲ့မရှိပါဘူးအင်းဘ누구လောင်လို့ဒီလောက်တောင်မှညှိုးနှွင်း6ခန်းလာပါလိမ့်မလဲဆိုတော့မေကွန်ထုတ်ကြည့်စမ်းပါဒါဖြင့်အိုအောင်လုပ်တဲ့တရားဝန်ထဲမှာရှိနေတယ်ခွဲလို့ခွာလို့ရပါရဲ့လားခန္ဓာမရှိရင်တော့ရမှာပဲခန္ဓာရှိနေရင်မရပါဘူးဒါဖြင့်ဒကာဓမ္မတွေခန္ဓာရှိနေတဲ့ဘာခန္ဓာဖြစ်ရပါလို့ဤရှင်ဖြင့် တေဇောအလောင်ခံရပါလေဝါအိုရပါလေပါသွားမှန်ပါပါရှင်းကြရှင်းပါခန္ဓာရဲ့ဥရတ္တတရားရှိတယ်ဆိုတာပေါ်ကြပေါ်ပါဘူးအရင်တော့ဓမ္မတွေသိပါရဲ့ကျုပ်တော့အိုပြီအိုပြီဘယ်သူလုံးလို့အိုတယ်ဆိုတော့လက်တယ်မရှာတတ်ဘူးအခုတော့လက်တယ်တွေ့ပါလားဘာပါလိမ့်ဓမ္မတွေတေဇောဆိုတာအဲ့ဒီတေဇောဒီဓမ္မတွေကိုသေအောင်လုပ်နေတာအိုအောင်လုပ်နေတာဟာ ဘယ်အချိန်ကာလပါလိမ့်မလို့လို့မေခွန်းထုတ်လို့ရှိရင်အချိန်တိုင်းပဲဖရာရှင်းမလားရှင်းပါဘယ်အချိန်ပါလိမ့်ရှင်းပါအချိန်တိုင်းလုံနေတယ်ဆိုတာဓမ္မတွေညင်းဆံဖို့လိုသေးလားဩဒါဖြင့်ဘာဘဝရရသူပါမှာပဲပါမှာတကယ်သိပါပါဘာဘဝရရနောက်ကတရားဓမ္မတွေပါပါဒီတေသောပါမယ်မဟုတ်လားပါပါဒါဖြင့်တရားဓမ္မတို့ ဘယ်ဘဝကောင်းပါ မလဲဆိုတာများမစင်စားနဲ့မှန်ပါပါဘယ်ဘဝကောင်းပါမလဲဆိုတာဘယ်နဲ့လုံးအရင်တုန်းကမသိလို့စဉ်းစားကြအင်းလူဘဝတဲ့နတ်ဘဝကောင်းမလားနတ်ဘဝတဲ့ဗြဟ္မဘဝကောင်းမလားဆိုပြီးကြလားဥလာဘူးတို့စဉ်းစားမိကြစဉ်းစားမိပါ အဲ့ဒီတေဇောလောင်မှုကိုမသိသေးခင်ငုံကတော့ဖြင့်ဒါလူတဲ့နတ်တော်တဲ့နတ်တဲ့မြမာတော်တဲ့ဆိုတာကိုစဉ်းစားကြလဲစဉ်းစားကြမှာပါပဲမှန်ပါပါသို့တော်အခုချိန်မှာဖြင့်ဇိရဏတေဇောရင်းအောင်လုပ်တဲ့တေဇောကိုဒကာဓမ္မတွေကြာကြာနာနာသိတဲ့အတွက်ဘယ်ဘဝရောက်ရောက်အိုအောင်လုံးမှာပါရာကြီးပဲမှန်ပါပါ ရှင်းမလားရှင်းပါဘယ်ဘဝရောက်ရောက်အိုအောင်လုံးမဲ့တေဇောကဘယ်နဲ့တော့ပါပါပါပါရာရဲ့ရုပ်မှလည်းပါရာပဲနာမှလည်းပါရာပဲလို့ဆုံးဖြတ်ချက်ချလိုက်ပါတော့ပါပါကောင်းပြီဒါဖြင့်ဒကာဓမ္မတို့အိုအောင်နေလောက်သလားဆိုတော့သေအောင်လဲတေဇောပဲမှန်ပါပါသဘောကျလားကျပါပါသေအောင်လောက်တာရောသေပါပါမယုံရင်လူသေးစွမ်းကြည့်ရင်ဒကာဓမ္မတို့အေးသွားပြီဆိုတော့တေဇောမရှိတာနဲ့တေဇောကကဲ မင်းတို့ကိုဖြင့်ဒီကနောက်ဆုံးမိလောင်ရင်လောင်ပြီးဒီကာလပေးလိုက်မယ်ဆိုတော့ဒီဇောလဲသူပတ္တိသူယုတ်သိမ့်ပါရောတရားဓမ္မတွေလည်းလောင်းပြင်ရတယ်မှန်ပါဘူးပြင်ရဘူးလားပြင်ရပါဘူးအဲ့ဒါဒီဘ누구ပါလိမ့်မတုံးလို့မေးတော့တတ်တာလဲတေဇောမှန်ပါဘူးအိုအောင်လုပ်တာတေဇောပါရှင်းမလားရှင်းပါတတ်တာရောတေဇောပါဒါဖြင့်တရားဓမ္မတို့အိုသေးဆိုတဲ့နှစ်ခုဒီကားလို့ဆိုလို့ရှိရင်တရားဓမ္မတို့ န္ဓာကိုယ်ကြီးရတဲ့ပုဂ္ဂိုလ်တေဇောကပါတိဖြစ်လေသောကြောင့်ဒီတေဇောဒီကားလို့ရှိရင်ခမရတို့ရန်သူအကြီးဆုံးပဲဆိုတာမှတ်ချက်ချပါတေဇောကပါပါလိမ့်ရန်သူအကြီးဆုံးပါဗျာတေဇောမပါဘဲနဲ့လေဒကာရမတွေနေလို့မဖြစ်ဘူးရှိပြန်တော့လဲအိုအောင်တေအောင်လုပ်ပြန်တယ်မရှိပြန်တော့လဲသုတ်တံပို့ရတယ်ရှိပြန်တော့လဲအိုအောင်တေအောင်လုပ်တယ် ဒါဖြင့်ရန်သူနဲ့အတူတူနေရတဲ့ဘဝမှန်ပါပါသဘောကျကြလားဘာနဲ့အတူတူနေရပါလိမ့်ဒါကြောင့်ဇရာပိဒုက္ခသစ္စာဆိုတော့ဘယ်ပုဂ္ဂိုလ်များညာသေးတေဇောကလေမညာဘူးဘုရားလည်းဘုရားသခင်ကိုရမကြီးကနေသာလုံးနေတဲ့ခါကျတော့ရှင်အနန္ဒကအရှင်ဘုရားရေတွေတွန့်လိုက်ပြီးမွေးညင်းပေါက်ကလေးတွေများလဲတော်တော်ကျေပြီးဒီကလာနေပါဘောလားဘုရားဆိုတော့ ဇရာရမောမိဇရာနာတိတော်กว่าဘုရားရေလွန်ခဲ့တာမဟုတ်ဘူးกว่าဒီဇရာဆိုတဲ့ဒီဇောကငါလည်းလောင်တာပဲမှန်ပါဘူးဘုံတော်ရှင်ကံတော်ရှင်ဉာဏ်တော်ရှင်ဆိုအတုမရှိပုဂ္ဂိုလ်ကြီးရလို့ညာသေးရဲ့မညာပါဘူးဗျာမညာတော့ဒီတေဇောပါပြီဒီကိုတော်ကြီးဟာလေအိုးတယ်နောက်ဆုံးပိတ်အင်းရင်ပင်မျိုးကြားမှာပြိဋိနိဗ္ဗာန်စံတယ်ဆိုတာတေဇောတတ်ချိုက်မှန်ပါဘူး ရှင်းမလားရှင်းပါဒါဖြင့်ကျွတ်တို့လိုပါမွှားပုဂ္ဂိုလ်တွေကြတော့ဒီတေဇောကဘုံတော်ရှင်ကံတော်ရှင်တော်မှဖာမနှိမ့်ဆက်တဲ့ပိလိနာထောဆိုတဲ့ဒုက္ခသစ္စာနှိမ့်ဆက်တတ်တဲ့တရားဖြစ်နေသောကြောင့်ကျွတ်တို့ဖြင့်ချွင်းရက်ပေးပါမလားလို့မေကွန်းထုတ်ရင်ဘယ်လိုဖြေကြပါ့မလဲဒါဖြင့် တေဇောပန်နေသောကြောင့်ဒကာရမတို့တေဇောတွေကားလို့ရှင်နှိစ္စတတ်သောကြောင့်ဒုက္ခသစ္စာသေအောင်တတ်တတ်သောကြောင့်ဒါဖြင့်ဇရာပိဒုက္ခသစ္စာမရဏံပိဒုက္ခသစ္စာသဘောကျအင်းဒါဖြင့်ဒီဒုက္ခသစ္စာကိုဒကာရမတွေလက်သေးရှာကြဇရာမရဏဘာသစ္စာပါလိမ့်တေဇောကဝင်ပြီးနှိစ္စလိုက်တာဒကာရမတို့ မြင်တဲ့အတိုင်းသိတဲ့အတိုင်းပဲဖရာလည်းမရှောင်ဟင်မှန်ပါပါမန္တမင်းကြီးလည်းမရှောင်ပြမမင်းကြီးလည်းမရှောင်ပုရရပုဂ္ဂိုလ်သတ္တဝါဟူသမျှတို့ကိုလည်းမရှောင်ရှားဘူးအကုန်လောင်ပြီးအိုအောင်သေအောင်လုပ်တယ်ဆိုတာရှင်းမလားရှင်းပါပါသူဘာသစ္စာ ဖွဲ့ကြဒုက္ခသစ္စာညာဓမ္မပဲအပြင်းနှိမ့်ဆက်သောကြောင့်သရာတေဇောဒုက္ခသစ္စာအနှိမ့်ဆက်ခံရသောကြောင့်လည်းဒုက္ခသစ္စာနှိမ့်ဆက်တတ်သောကြောင့်လည်းဒုက္ခသစ္စာ ဒါဖြင့်တရားဓမ္မတို့ဒီခန္ဓာကြီးထဲမှာဒီစရာပါပြီးဒီကလာအိုအောင်လုတ်တတ်တဲ့တရားသေအောင်လုတ်တတ်တဲ့တရားပါနေတော့ခန္ဓာတောင်းတဲ့ပုဂ္ဂိုလ်သည်ဥခြင်းစိုးနဲ့ကျုံရပါလို့ဤမှန်ပါပါသေခြင်းစိုးနဲ့ကျုံရပါဒါကြောင့်ဘယ်ခန္ဓာမှတရားဓမ္မတွေမကောင်းဘူးနှိမ့်ဆက်မဲ့ခန္ဓာကြီးပဲလို့မှတ်လိုက်စမ်းမှန်ပါပါသဘောကျပါဒါဖြင့်သရမရဏဘာသစ္စာ ဒုက္ခအင်းဒါဖြင့်ဒကာရမတွေဒုက္ခသစ္စာဖြစ်ခဲ့လို့ရှိရင်ဖြင့်ဒုက္ခဖြစ်ကြောင်းရှာအောင်မှန်ပါပါမရှားပဲဘူးလားဒုက္ခသစ္စာဖြစ်ခဲ့တော့ဘာရှားမလဲဒုက္ခဖြစ်ကြောင်းရှာတော့ဩဒီဘက်ကတစ်ခုရှာလိုက်ဒကာရမတွေဒီဘက်ကတစ်ခုကြည့်ပါတဲ့ဒါဘာပါလိမ့်မလို့မေခွန်းထုတ်လို့ရှိရင်ဇာတိသဘောကျပါပါ အင်းဇာတိပရိသေနေမိလို့ဇရာမရဏနဲ့ဟုတ်လားအသက်ထွက်ရတယ်ဆိုတာပေါ်လာကြပေါ်လာပါဇာတိပရိသေနေမိလို့ဇရာမရဏနဲ့အသက်ထွက်ရရှင်းရဒါဖြင့်ဇာတိကအကြောင်းဇရာမရဏကအကျိုးပါသဘောကျအင်းဒါဖြင့်ဒကာရမတို့ဇာတိဆိုတာပုဂ္ဂိုလ်အစဇာတိကသဘောကျပုဂ္ဂိုလ်တ attva အစဘယ်ကပါလဲ ပုဂ္ဂိုလ်သတ္တဝါအစဇာတိကဖြစ်ပြီးဒီကလာနေသောကြောင့်ဇာတိရှိလို့ရှိရင်ဖြင့်ဇာမရဏပြေးလို့မလွတ်ဘူးလွတ်ပါမလားရှင်းကြပါလားဒါဖြင့်သူကအကြောင်းသမုဒိယသစ္စာဇာမရဏကအကျိုးဒုက္ခသစ္စာပေါ်ကြပါလားဇာတိကပါတဲ့အင်းဇာမရဏကဒါဖြင့်လူဘဝတောင်ဒီကရဒီကရရင်ဒီဆုံးပါဆုံးပါ နတ်ဘဝတောင်းရင်လည်းဒါအစရဒါအစရပြီဒီဆုံးမှာမြမဘဝရရင်လည်းဇာတိစရပြီးတော့ပဲဆုံးမှာဒါဖြင့်ဒကာဓမ္မတို့ဆင်းရဲအစနဲ့ဆင်းရဲဆုံးပဲရှိပေါ်ပါလားဇာတိပိဒုက္ခသစ္စာဆင်းရဲအစဇရာမရဏံပိဒုက္ခသစ္စာဒါဖြင့် ပုဂ္ဂိုလ်သတ္တဝါတွေသည်အစဘာသစ္စာလဲအဆုံးပေါ်ပါလားအစမှာအဆုံးမှာဒါဖြင့်တရားဓမ္မတို့ခမည်းတော်ကျွတ်တို့ဤဖြစ်စဉ်အားဖြင့်သစ္စာညာမျက်လုံးတက်ပြီးကြည့်လိုက်တဲ့အခါကျတော့အစလည်းမကောင်းအဆုံးမကောင်းပါဘူး အလဲကောအလဲမှလည်းဆရာဆိုတာဒုက္ခသစ္စာပဲအဆုံးမရဏကောအစဇာတိကောရှင်းမလားဒါဖြင့်တရားဓမ္မတို့အလုံးတရားဓမ္မတို့ဘာများဖြစ်ခြင်းသေးသလိုဖြစ်ခြင်းဒါဟုတ်လားဖြစ်ခြင်းဇာတိပါပဲတရားဓမ္မတို့ရှင်းမလားဖြစ်ခြင်းဘာခေါ်ကြအဲ့ဒီဇာတိသာရတဲ့ခါကြလို့ရှင်းဖြင့် ဇရာမရဏရိဟူသောခုနကပြောခဲ့တဲ့ဝဲကြီးလိုင်းတဘိုးနဲ့အသက်ထွက်ရမှာပဲမထွက်ရပဲဘူးလားရှင်းကြဗလားဒါဖြင့်ဇာတိပစ္စယဇရာမရဏဇာတိကြောင့်ဘာဖြစ်လဲကောင်းပြီဒါဖြင့်ဇာတိကသမှုရိယသစ္စာမှတ်လိုက်စမ်းဇာတိကဇရာမရဏက ကောင်းပြီဒါဖြင့်ဒကာဓမ္မတို့ဇာတိကပါတဲ့ကောင်းပြီဇရာမရဏကဒုက္ခသစ္စာဒါဒကာဓမ္မတွေအခုပါဇက်ကသေးသေးချာချာပြောနိုင်တယ်ဥလားဟူကြီးမှန်ပါပါသေးချာပြောနိုင်တဲ့ဉာဏ်ဒီယနေ့တရားပွဲမှာဒကာဓမ္မတွေရပါတယ်မှန်ပါဒီဉာဏ်ရလိုက်ပါတယ်ဇာတိကဘာသစ္စာတဲ့ဒုက္ခသစ္စာ သမုဒိယသစ္စာထားလိုက်ပါတော့တခါသိရအကြောင်းကျိုးခွဲလိုက်တော့ဇာတိကဘာပါလိုက်ဇာမရဏကရှင်းမလားဒါကပရိသမေရမဲ့ပါဠိတော်သုတ္တနိဗ္ဗာန်မြန်လာတဲ့အတိဘယ်ကိုပြောနေတယ်လို့ဒကာရမတွေပတ်ပါဇာတိကသမုဒိယသစ္စာဇာမရဏကဒုက္ခသစ္စာခင်များတို့ဝန်းထဲမှာ ဘဒုကသမှုရိယဘဒုကဒုက္ခလို့သိတဲ့ဉာဏ်ကမက်ကသစ္စာရှင်းမလားခင်ဗျားတို့ဇာတိကညာနဲ့ပြောတာမဟုတ်လားအဲ့ဒီညာလေးကဘာပါလဲဇာမရဏကဘာသစ္စာလဲအဲ့ဒီဒုက္ခသစ္စာကိုပြောနိုင်တဲ့ညာလေးကအင်းဒါဖြင့်ဒကာရမတို့ မှုရိယသစ္စာကိုလည်းခမည်းတော်သိတာမကသစ္စာနဲ့သိတယ်ဒုက္ခသစ္စာကိုသိတာလဲမကသစ္စာသဘောကျဒါဖြင့်ဒကာရမတို့ခမည်းတော်သစ္စာဘယ်နှပါးသိသွားသလဲလို့မေခွန်းထုတ်လို့ရှိရင်၃ပါးသိပါပြီဗျာမစွန်နိုင်ဘူးလားဇာတိကဒုက္ခသစ္စာဇာတိကသမှုရိယသစ္စာဆိုတာသိအဲ့ဒါကတစ်ချက် ဇာမရဏကခင်များတို့ဝင်တဲ့သီလုံးလေးကဒါရင်သစ္စာဘယ်နှပါးကိုပိုင်ရသုံးပါးကိုပိုင်ရတယ်ဆိုတာရှင်းမလားရှင်းပါပြီကောင်းပြီဒါဖြင့်ဇာတိရောဇာမရဏရောခင်များတို့ချုပ်အောင်ရှုနိုင်တဲ့ပုဂ္ဂိုလ်ဖြစ်တာကဇာတိပြတ်တာကဇရာမရဏ ဖြစ်ပြက်အဆုံးမြတ်ရအောင် ရှုနိုင်တဲ့ပုဂ္ဂိုလ်ကြတော့ဖြစ်ပြက်ဆုံးတာတွေနေရောဓသစ္စာဖြစ်ပြက်ဆုံးတာတွေပါတော့အဲ့ဒီလိုဆုံးအောင်လိုက်နိုင်တဲ့ပုဂ္ဂိုလ်မှာသစ္စာ၄ပါးအပြည့်စုံမရဘူးလားမရပါဘူးပြန်ပြောစမ်းဇာတိကပါတော့ဇာမရဏကသိတာလေးကဒါလည်းနှစ်ခုချုပ်အောင်ရှုနိုင်လို့ရှိရင်ချုပ်သွားရင်သူတို့ဘာခေါ်ပါမရပါဘူး အဲခမရတို့မှာဒီသစ္စာလေးတစ်လုံးမဲ့လိုပါတော့တယ်သဘောကျဒါဒါနှစ်ခုချုပ်အောင်ရှုနိုင်လို့ရှိရင်ဖြင့်ဘာပေါ်လာမယ်ထင်နော်အဲ့ဒီပေါ်မှုကတော့ခမရတို့ဝါများပိရိကလာဒကာရမတွေကရှုလိုက်မယ်ဆိုလို့ရှိရင်ဖြင့်ဇာတိဆိုတာဒီဖြစ်ပြဟာချုပ်သွားမှာဖြစ်တာလည်းချုပ်မှာပဲမရဏဆိုတဲ့ပြတ်မှုအောင်ဒါဖြင့် ဇာတိစရာမရဏတွေချုပ်ရသိမ့်ရနိဗ္ဗာန်ဆိုတာခမည်းတော်ကိုယ်တိုင်ရှုပြီးသိမ့်ရမှာမှန်ပါပါသဘောကျပါလားဘာလုပ်ပြီးသိမ့်ရမှာပါလဲကိုယ်တိုင်ရှုပြီးဒီကလာဇာတိလည်းမကောင်းဘူးဇရာမရဏလည်းမကောင်းဘူးအဖြစ်နဲ့အပြည့်ဖဲရှိတာပဲအဲဒီကဲဆိုခမရတို့ဖြစ်ပျက်ကိုမြင်အောင်ရှုလို့ ဒီဖြစ်ပျက်တွေမရှိရင်ကောင်းလေစွာဆိုတဲ့ဉာဏ်လာအောင်ရှုလို့ရှိရင်ဖြင့်ဇာတိဟူသေးလည်းအကုန်ချုပ်ပါပဲအခုဖြစ်နေတဲ့ဇာတိလည်းချုပ်မှာပဲပရိသေဇာတိကိုချုပ်ပါပါနောက်မှသေတာကြီးလည်းချုပ်မှာပဲအခုခဏခဏသေတာကိုချုပ်ပါပါအဲ့ဒါချုပ်သွားလို့ရှိရင်ဘာသစ္စာနေရောဓသစ္စာဆိုတာပေါ်ဗလားပေါ်ပါဘူးအဲ့ဒါကြောင့်ဒီသစ္စာ၄ပါးကို တရားဓမ္မတွေသိလိုက်ခြင်းကြောင့်တဲ့ဇာတိလည်းမကြိုက်တော့ဇာမရဏမကြိုက်တော့အဲ့ဒီမကြိုက်တဲ့မညာမလာပြီဘူးလားအဲ့ဒီမကြိုက်တဲ့မညာလာသည်နဲ့တပြိုင်တည်းထဲဘုန်းကြီးတရားဓမ္မတွေမှာဇာတိသမှုတွေကလည်းချုပ်ဇရာမရဏဒုက္ခရောချုပ်ပါဘူးရှင်းတော့ဒါရင်ဘုရားတို့ပြိဋိဘံစံတယ်ဆိုတာဘာပါလိမ့်မလို့ဆိုတော့ဩဒီနှစ်ခုချုပ်သွားတာဟုတ်ပါပါ ဓာတိလည်းချုပ်ဒရာမရဏချုပ်ပါဘူးကဲကျတော့ဥပဒနာညာနဲ့သွန်းလိုက်တော့အဖြစ်လည်းချုပ်အပြက်တွေရောအဲ့ဒီဖြစ်ပြက်တွေခြုံငင်းရုပ်သိမ်းရဘာခေါ်ရဒါကြောင့်ဝိပဿနာရှုတဲ့ပုဂ္ဂိုလ်များဖြစ်ပြက်ဆုံးမလားဟေးလို့ဆရာဘုန်းကြီးကမေးလေရှိမမေးတယ်မလားဒါကြောင့်ချုပ်အောင်ရှုလိုက်စမ်းပါလို့ခန္ဓာထဲမှာစိတ်ဖြစ်ပြက် ရှုရှုဆုံးအောင်ရှုရုပ်ပြပြရှုတဲ့ပုဂ္ဂိုလ်ကဆုံးအောင်ရှုလိုက်လို့မတွေ့တော့ပါဘူးဆိုလို့ရှိရင်ဖြင့်ဒကာရမတို့နိရောဓပေါ်တာပဲရှင်းမလားကောင်းပြီဒီဥစ္စာကအလုတ်စကံလေးအနည်းငယ်ထဲတာပါပရိစ္ဆေသမုပ္ပါကအများကြီးကြံပါသေးတယ်ဇာတိကိုလက်ပယ်ရှာကြဆိုဥလာဘူးတို့ဒကာတိုက်တို့မှန်ပါပါ ဒကာဓမ္မတို့ဘာလက်သက်ရှာမယ်ထင်တော့ဇာတိလက်သက်ရှာတဲ့ခါကြလို့ရှင်းမယ်ဇာတိဒီဘယ်ကလာပါလိမ့်မလဲတော့မေးဖို့မလိုဘူးလားလိုပါဘူးလိုတော့မနေ့ကကံကလာတယ်ကံကောင်းလို့ပြိတ္တိနေပြကံကြောင့်ပြိတ္တိနေဆိုတော့ကာယကံဝစီကံမနောကံဒီဟုသောကာမဘဝကြောင့်ဘာဖြစ်သဘောကျကာမဘဝကြောင့်ကာမဘဝကြောင့် ကဲပရိစ္ဆေသမုပ္ပါပေါ်လားပေါ်ပါဘဝပြည့်စရာဇာတိပြည့်စရာဩဒီလိုသွားနေတာပါလားဆိုတာပေါ်လာကြပေါ်ပါပါကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီဘက်သုံးခုကကာယကံဝစီကံမနောကံရှင်းမလားရှင်းပါပါကာယကံဝစီကံမနောကံဆိုတာပေါ်ကြအေးဒါဖြင့်ကာမဘဝပြည့်စရာဇာတိပြည့်စရာကောင်းပြီဒီလိုထောက်လိုက်တဲ့အခါကျတော့ ကာမဘဝကအကြောင်းသမှုတွေဟာရှင်းမလားဇာတိက အကျိုးဒုက္ခဒါကြောင့်ဇာတိပိဒုက္ခသစ္စာဆိုတာဒီကနေထောက်မှဖြစ်တယ်ရိမ့်မိမလားအကြောင်းကနေထောက်တော့မှအကျိုးဖြစ်တော့မှသူဘာသစ္စာဖြစ်သွားကာမဘဝကသမှုရိယသစ္စာဇာတိကသေးသေးချာချာမှခမရတို့သိထားတာနဲ့တခြားစီသေးသေးချာချာမှပါရဂရမတို့ နောက်ဆုတ်တွေးလာရတဲ့ဒကာသက်ရကာမဘဝကြောင့်ဘာဖြစ်တယ်ဒါဖြင့်သူကအကြောင်းသူကအကျိုးမနေဘူးလားဒါကအကြောင်းဆိုရင်သမှုရိယာကြီးမှာဒီသုံးခုကဘာသစ္စာလဲအဲအကြောင်းသမှုရိယာသစ္စာဒီဇာတိကဒါဖြင့်ဒကာရမတွေတဲ့အင်းဒီကံရောက်ဒီအကျိုးပေးနေတာပဲဆိုရိုက်ပလားဒီကံရောက် ဒီကျိုးပေးတာပဲဆိုတာသဘောကျ။ကောင်းပြီဒါဖြင့်သူကသမုဒိယသစ္စာကာမဘဝကပါလေ။အေးဇာတိကအကျိုးဒုက္ခသစ္စာဆိုတာပေါ်ကလား။သေသေးချာချာမှတ်ပါဒါဖြင့်သစ္စာဘယ်နှပါးသိသွားပြန်။ကိုယ်တိလုံးလေးပါဆိုကြမယ်။ဒါဖြင့်ဒီကံလဲချုပ်မယ်။ ဆိုရင်ဒီစာဒီကောမချုပ်ဘူးဒါကြောင့်စေရနာကိုလည်းေဥပသင်စေနာလောကေသရသင်စေနာလောကေဆိုပြီးစေနာကိုလည်းဖြစ်ပြရှုကံကိုလည်းဖြစ်ပြရှုกว่าဘုရားကဟောလို့ရှိပါတယ်မှန်ပါပါသဘောကျဒါကြောင့်ဒီဖြစ်ပြရှုလိုက်လို့ဒီသူ့ဖြေရှုလိုက်လို့ရှိရင်ဖြင့်သူ့ကိုမုံသူ့ကိုဆုံးရင်လည်းဇာတိလာပါအောင်မလားမလာပါဘူးသဘောကျပါလား ကောင်းပြီဒါတွေကထပ်မှဆိုတဲ့အတွက်ဒကာရမတွေကာမဘဝဘယ်ကလာသရုံးဥပါဒံအေးဥပါဒံကလာဥပါဒံလားပြည့်စရာကာမဘောကိုကြိုက်ပလားဥပါဒနာပြည့်စရာအေးခင်ဗျားတို့ရာပြီးသားကြတော့ဘောပေါ့ဗျာဥပါဒနာပြည့်စရာအဲသူသူချာကြည့်တော့ကံတွေဖြစ်နေလို့ကာမဘော ရှင်းမလားရှင်းပါဘူးဘုရားကိုယ်တော်ရှင်းရဲ့ရှင်းပါပြီဒါဖြင့်ဘဝပြည့်စရာပန်းတယ်ဆိုကြဥပါရဏပြည့်စရာပန်းတယ်ဆိုမယ်ထုံးစံတိုင်းဆိုလိုက်ပါတော့ဥပါရဏပြည့်စရာဘဝပဲတဲ့မသိမှဆိုလို့ကံဖော်ပြောလိုက်ရှင်းမလားဒါဖြင့်ဒကာရမတို့ဒီဥပါဒံကြောင့်ကံဒီဖြစ်လာတယ်မဆုံးနိုင်ဘူးလားဥပါဒံကြောင့်ကံဒီ ကံတွေဖြစ်လာတယ်ဆိုတာသဘောကျ။ကောင်းပြီဒါပြန်ဥပါဒံကသမှုရိယသစ္စာ။ကံကအဲကံကဒုက္ခသစ္စာပေါ်ဗလား။ကံကံလုံနေကံလုံတုံးကလည်းခမည်းတော်ကိုယ်ရှင်ရှင်စိတ်ရှင်ရှင်မလာရဘူးလား။ဒါကြောင့်သူဘာသစ္စာဆိုမယ်။ဒုက္ခသစ္စာ။ဒါပြန်ဥပါဒံကဘာသစ္စာ။ကံကရှင်းမလား။ ကဲဒါဖြင့်ဒကာရမတို့ဒါဟောပြီးသား ဖြစ်လို့ခတ်တူတို့နဲ့ပဲသွားပါဦးမယ်ဥပါဒံဘေကလာကြုံဘ ᱹ ကြောင့်ဖြစ်ကြုံဆိုတဲ့မေကုံမထုတ်ရဘူးလေထုတ်လိုက်တော့ဘာလာတွေ့ပါလဲတဏှာပဲလာတွေ့တဏှာပစ္စယဥပါဒဥပါဒနာပစ္စယဘဝဘဝပစ္စယဇာတိဇာတိပစ္စယသဘောကျပါလားဒီလိုထောင်းလိုက်ပြန်တော့တဏှာကသမုဒယသစ္စာဥပါဒံကဒုက္ခသစ္စာ တဏှာကကြောင်းဥပါဒံကကောင်းပြီဒါဖြင့်နောက်ဆုံးတွေးလာတော့ဒါတွေအကုန်ဒုက္ခရင်ဖြစ်ဘူးလားဖြစ်ပါဘူး ဒါကြောင့်ပရိစ္ဆေသမုပ္ပါမှာအေဝမေတ္တကေဝရတ္တဒုက္ခခန္ဓာတဆိုတခုလုံးဒုက္ခသစ္စာကြီးกว่าမှန်ပါပါဘုရားတော်မူတာပေါ်ဗလားပေါ်ပါတခုလုံးဘာသစ္စာလဲရှင်းမလားရှင်းပါနောက်ဆုတ်တွေးမှပေါ်တယ်မှန်ပါပါနမရင်ပေါ်ပါမပေါ်ပါဘူးကောင်းပြီဒါဖြင့်ဒကာရမတို့ဒီတဏှာပဲကလာပါလိမ့်မလို့ဝေဒနာကလာတယ်ဒကာရမတို့တဏှာပဲကလာတော့ဝေဒနာ ဝေဒနာရှိရင်တဏှာလာမှာပဲတဲ့မှန်ပါဘူးသဘောကျဝေဒနာရှိရင်တဏှာလာမှာပဲဒုက္ခဝေဒနာပြည့်စရာတဏှာသဘောကျဒုက္ခဝေဒနာပြည့်စရာလဲတဏှာပဲဒုက္ခရောက်တဲ့ပုဂ္ဂိုလ်ကပျောက်ခြင်းနဲ့တဏှာလာတာပဲမလာဘူးလားဒုက္ခရောက်တဲ့ပုဂ္ဂိုလ်ပျောက်ခြင်းနဲ့တဏှာဆင်းရဲတဲ့ပုဂ္ဂိုလ်ငွေရခြင်းနဲ့တဏှာ သောတာပန်တရာခံအနာခံဖြစ်တင်လာလဲရှင်းမလားဒါဖြင့်တဏမတတ်တဲ့ကာလပတ်လုံးဒကာရမတို့သမုဒိယသစ္စာချုပ်ပါမချုပ်သေးဘူးဒီဘက်ကဒုက္ခတွေအစဉ်အဆက်တိုင်းမသွားပြီဘူးလားသွားမှာရှင်းမလားဒါဖြင့်ဒကာရမတို့ဒီဒီနေရာမှာနေတိုင်းပြောတယ်မှန်ပါပါဘုရားပွင့်တယ် မပြောဘူးလားပြောပါဘူးဝေဒနာနဲ့တဏှာကြပါတဲ့ရပါဘူးသောတာပန်ပွင့်ရင်ရောသကရာကံဖြစ်ပွင့်ရင်ရောအနာဂါဖြစ်ပွင့်ရင်ရောယဟန္တာဖြစ်ခြင်းဝေဒနာနဲ့တဏှာကြားမှာဖြစ်ရ တခြားသောနည်းမရှိဘူးဆိုတာပေါ်လာလားဒါကြောင့်သောတာပန်ဘယ်နေရာတည်ပါလိမ့်မလို့ဆိုတာလဲဝေဒနာနဲ့တဏှာရမှန်ပါဘူးရင်းမိမလားဘုရားဘယ်နေရာဖြစ်ပါလိမ့်မလဲဆိုတာရောဝေဒနာနဲ့တဏှာပါပေါ်လားပေါ်ပါပြီကောင်းပြီဒါဖြင့်ဒကာဓမ္မတွေအခုဝိပဿနာလို့လုပ်တဲ့ဒကာဓမ္မတွေမှာဝေဒနာက၃မျိုးရှိတယ် ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာလို့ခန္ဓာကိုယ်ထဲမှာသုံးမျိုးအလှည့်ပန်တဲ့အကြောင်းတိုက်ဆိုင်တယ်လို့မပေါ်ဘူးလားပေါ်တာကိုဝေဒနာမရှိနဲ့မှန်ပါအနိစ္စရှိဝေဒနာရှိမရှိတွေ့ကာယရဏဂါရမတို့ဒုက္ခဝေဒနာလေးပေါ်လာတယ်ကိုယ်ပေါ်မှာချမ်းသာလုံးလေးဝန်ထဲမှာဝန်တာလုံးလေးဒုက္ခဝေဒနာမပေါ်ဘူးလားအဲ့ဒါရှိမရှိတွေ့စမ်းဒါပြန်မရှိတာပါခေါ်မယ် မရှိမှန်းသိတာမှန်ပါဘူးဒါဖြင့်အနိစ္စနောက်ကမက်ကမလိုက်ဘူးလားမရှိတာကအမရှိမှန်းသိတာကဒီတဏလာလေးဥပါဒံကံအင်းဇာတိဇာမရဏအင်းဘုရားတွေကလို့ဆိုရင်ဒီနေရာကနေပိဋကလာဒီဘက်အကြောင်းတွေသတ်လိုက်တာကိုမှန်ပါဘူးပေါ်လားဒီနောက်ဘဝတွေပြတ်သွားတာလဲသဘောကျတယ် ရှင်းမလားရှင်းပါကောင်းပြီဒါဖြင့်ဝေဒနာကိုမရှုနဲ့ဒကာရမတို့ဝေဒနာပေါ်လို့ရှိရင်ဝေဒနာကိုစိုက်ကြည့်ပြီးဝေဒနာလားမင်းပြတ်ပါလားဆိုတာစိုက်ကြည့်မှန်ပါကြည့်လိုက်တဲ့အခါဘာတွေ့ရပြတ်ပါပြတ်တာမတွေ့ရဘူးဒါဖြင့်ပြတ်တာကဘာခေါ်ရမသိပါဘူးပြတ်မှန်းသိတာအဲ့ဒီမက္ကဒီဒကာရမတို့တဏှာကိုသိစေပါတယ် ဆိုတော့သူ့နောက်ကတဏှာလာသေးရဲ့ဒါဖြင့်ဒီဝေဒနာလာတဲ့ခန္ဓာဓမ္မတွေကမရှိဘဲနေတော့ဝေဒနာပြည့်စရာတဏှာပြည့်စရာဥပါဒနာပြည့်စရာဘဝဘဝပြည့်စရာဇာတိပြည့်စရာဒါကမရှိတဲ့ပုဂ္ဂိုလ်လမ်းစဉ်သဘောကျဘုရုလမ်းစဉ်ပါလေမရှိတဲ့ပုဂ္ဂိုလ်လမ်းစဉ် ဒါပြန်ဝေဒနာရခန္ဓာကိုယ်ရန်တော်ကြဒုက္ခပေါ်ပြန်ပြီတော်ကြဒုက္ခပေါ်ပြန်ပြီတော်တော်ကြာဥပ္ပခါပေါ်ပြန်ပြီတရားဓမ္မတို့မရှုမိကြဘူးဆိုလို့ရှိရင်ဖြင့်တဏှာကလိုက်မှာလိုက်လို့ရှိရင်ဖြင့်တရားဓမ္မတို့သည်ဥပါဒံလာတော့မှာပဲကံကောဇာတိဇရာမရဏကောဒါပြန်မရှုတဲ့ပုဂ္ဂိုလ်ဟာသံဃာရှိဒီဘက်ရှည်ထွက်သွားရှုတဲ့ပုဂ္ဂိုလ်ကြတော့ဘုရားဓမ္မတို့ အနိစ္စနဲ့မက်ကနှစ်ခုတည်းပဲရှိသဘောကျကောင်းပြီဒါဖြင့်ဘယ်ဝေဒနာလာလာပါလို့ကဖြစ်ပြရှုလိုက်တော့ကိုဖြစ်ပြကအနိစ္စရှုတာကမရှုရနေရင်ဝေဒနာဖြစ်เสียတဏှာဖြစ်เสียဥပါဒနာဖြစ်เสียဘဝဖြစ်เสียญาတိဖြစ်เสียသဘောကျဒါဖြင့်ဒကာရမတို့ခမရတို့ဒီအလုပ်ကိုမလုပ်တော့ပါဘူးဆိုလို့ရှိရင်ဖြင့် ဒီဝဲတဲ့ကိုလည်းရောက်ချင်လို့ဒီငားနဲ့မကားလေးဣစာတွေကောဖြစ်ချင်ပါလိုင်းဘောတွေဖိနိုင်မှုကိုကောသံဃာရေရင်ကြီးတဲ့မှာလည်းနေပြန်လို့ဆိုရင်ကောရှင်းကြဒါပြန်အလုံးမလုံးလို့ရှင်းပြတ်ပါဒါရင်ပြတ်ချင်ဒကာရမတွေဒီလိုလုပ်ပါတဘောကြကောင်းပြီဒါဖြင့်ဝေဒနာကြောင့်တဏှာဖြစ်တယ်ဝေဒနာကသမှုရိယသစ္စာ တဏှာကရှင်းမလားဝေဒနာကတဏှာကဒါကရှင်သာရိပုတ္တရာဟောနေတဲ့ဟုတ်တယ်တဲ့ဒကာဓမ္မတို့ဒါအကြောင်းတရားတော့မှတ်ပါတယ်ဒါကြောင့်အကြောင်းသမှုတရားလို့ဆိုလိုက်တယ်ဝေဒနာကအကြောင်းသမှုတရားတဏှာကနောက်မှပေါ်ရတဲ့အကျိုးဒုက္ခရှင်းမလားနေရကြမလားဘွားပါအောင်ဒကာဓမ္မတို့ ဒီဝေဒနာဘယ်ကလာပါလိမ့်မလဲဆိုတော့မေကုံကထုတ်ဖို့မလိုဘူးလားအင်းဘယ်ကလာပါလိမ့်အင်းဒကာဓမ္မတို့ဖတ်တာကလာတယ်ဖတ်တာဆိုတဲ့ဓမ္မကလာတယ်ဆိုတာသဘောကျဖတ်တာလာတော့ဖတ်တာဆိုတာတွေးထီတတ်တဲ့တရားဖတ်တာဆိုတာဘာပါလိမ့်တွေးထီတတ်တဲ့တရားလို့ဆိုတာကျင်납ဗလားတွေးထီတဲ့ပုဂ္ဂိုလ်ဒီဒကာဓမ္မတို့ကောင်းမကောင်းမရွေးပဲရွေးပါ ဒါဖြင့်ဖတ်တာပေးစရာတွေ့ရှိလို့အကောင်းဆုံးကိုဝေဖန်တယ်မဝေဖန်ဘူးလားတရားဓမ္မတို့အထေကိုစမ်းသတ်တာဒီဖတ်တာအင်းသူလို့ကောင်းတယ်ပါလို့ကောင်းတယ်ဆိုတာကစမ်းသတ်တာကအကောင်းတယ်ဆိုတဲ့ပြောလာတာကသဘောကျဒါဖြင့်ဖတ်တာပြည့်စရာရှင်းမလားဒါဖြင့်တရားဓမ္မတို့ဒီ ဖတ်တာကိုဝိပဿနာရေးဖတ်တာကသမှုရိယသစ္စာဝေဒနာကနောက်ဆုတ်သွားနောက်ဆုတ်သွားတကားသက်ရရှင်းငင်မှတ်တွေအကုန်ဖြုတ်ပါရှင်းငင်မှတ်တွေကိုအကုန်ဖြုတ်ပါဖတ်တာသစ္စာဖတ်တာကဘာသစ္စာတော့သမှုရိယသစ္စာရှင်းငင်မှတ်တွေကိုအကုန်ဖြုတ်ပါစာနဲ့မတူဘူးဒါအလုတ်ကိုပြနေတာဟိုဟာစာရွတ်တာခင်ဗျားတို့က ရှင်းမလားရှင်းပါပြီဟောက်ကကဘာသစ္စာသမုဒယသစ္စာဟောက်ကကြောင့်ဒကာတိုက်ရဝေဒနာဖြစ်တယ်မှန်ပါဘူးအဲ့တော့ဟောက်ကကအကြောင်းမနေဘူးလားအကြောင်းဟူသေးသမုဒယကြီးမှားဝေဒနာကဘာသစ္စာလဲရှင်းမလားကောင်းပြီဒါဖြင့်ဘာသာကသမုဒယသစ္စာဝေဒနာကဒုက္ခသစ္စာဆိုတာပေါ်ဗလားပေါ်ပါပြီဒါကြောင့်ဧဝမေတ္တကေဝလတ္တဒုက္ခခန္ဓာသာမင်းတို့ဓာတ်တစ်ခုလုံးဒုက္ခကြီးမှတ်ထားလို့ မပါဘူးလားအဲ့ဒီပါတာကိုခင်ဗျားတို့ကမတွေးမိဘူးဒီလိုအကြောင်းကျိုးမဝေဖန်လို့မတွေးမိတယ်ပေါ်ပါလားဒါကြောင့်ရှေးသုံးနှောင်းနေအကုန်ဖြောက်ပါဆိုတာဒီဘုန်းကြီးကဖြောက်ခိုင်းတာမဟုတ်ဘူးခင်ဗျားတို့နားမလဲလို့ဒုက္ခတွေအကုန်ပါလို့ပြောတဲ့စီကိုညာမရောက်လို့တခါတိုက်ဖြစ်ဆွရမှန်ပါပါအဆုံးယူကြည့်ဧဝမေတ္တကေဝလတ္တဒုက္ခခန္ဓာတဒုက္ခအစုကြီးกว่าတဲ့တရားလုံး မဆိုဘူးလားဒါကြောင့်နောက်ဆုံးတွေးတော့မှဒုက္ခအစုကြီးဖြစ်လာတယ်ဆိုတာပေါ်တယ်သဘောကျလားဘာသာကဘာသစ္စာတော့ဝေနာကရှင်းမလားဂိုင်းဒါဖြင့်တွေ့တဲ့ပုဂ္ဂိုလ်ဟာအကောင်းဆုံးဝေဖန်တယ်ဆိုတာကိုရှင်းမလားကောင်းပြီတခါသွားပါအောင်ဒကာရမတို့ဒီဘက်က ဘယ်ကလာပါလိမ့်မလဲလို့မေခွန်းထုတ်ကြအောင်ဆိုမှန်ပါဗျာမှန်ပါဗျာသာလာယရဏအေးသာလာယရဏဆိုတာ6ခုရှိတယ်မှန်ပါမျက်လုံးနာနာခေါင်းလျာကိုယ်စိတ်ပေါ့ဗျာမှန်ပါမျက်လုံးနာနာကောင်းလျာကိုယ်စိတ်ကိုဘာခေါ်ကြမလဲအဲသလနာဆိုတာ6ခုသလနာပါပဲပါဠိလိုနော်မျက်လုံးနာနာကောင်းကိုယ်စိတ်ကိုဘာခေါ်ကြမလဲသလနာပစ္စယသတ်တော် မဖြစ်ဘူးလားဒီလိုကြတော့သာလရဏကဘာသစ္စာလဲဟောတာကဓမ္မဒုက္ခအစုကြီးဖြစ်ပါရိမ့်မိဗလားကောင်းပြီဒီနေ့ခက်ကြဲကြဲလေးနဲ့ပဲပြိဿသမုပ္ပါကိုနောက်မှဝေဖန်ရအောင်လို့တရားဓမ္မတွေခက်ကြဲကြဲနဲ့သွားလိုက်ပါသေးတယ်ဒီသာလရဏဘယ်ကလာပါလိမ့်မလဲဆိုတာတွေးပါဦးနာယုတ်ရှိလို့ပေါ်လာနာယုတ်ရှိလို့နာနဲ့ယုတ်ရှိလို့ ခုနကမျက်စိနားနာခေါင်းလျာကိုယ်စိတ်ပေါ်တာနာယုံမရှိရင်ဒါဖြင့်နာယုတ်ကဘာပါလဲသာရဏကပေါ်လားဒီလိုသိသိသွားမှာဒီလိုသိမှသာရင်သစ္စာသိတဲ့အိဗယ်ရောက်သစ္စာသိမှတက္ကသိုလ်တို့ဥလဘူးတို့မဉဏ်ဖြစ်မှာနော်မှန်ပါပါရှောက်ရွံ့နေလို့တော့မဖြစ်နိုင်ဘူးဆိုတာရှင်းနာဗလားရှင်းနာပါကောင်းပြီဒါဖြင့်ဒီနာယုတ်ဘယ်ကလာပါလိမ့်မလဲဝိညာဉ်ကလာပါ ဝိညာဉ်ဆိုတာပရိသေရိနေမိလို့ပရိသေရိကဝိညာဉ်နေမိရင်နာယုတ်ကပေါ်ပြီဘူးလားနာယုတ်လာလို့ရှိရင်မျက်စိနာနာကောင်ကိုယ်စိတ်ဆိုတဲ့သလရဏဟာရှင်းမလားအဲဒီဘက်ကလည်းရှင်းနိုင်မသွားပြီဘူးလားဒါပြန်ဒီဘက်မှာအခုနောက်ဆုတ်တွေးလိုက်တော့ဒီကြောင့်ဒါဒီဒုက္ခကြီးမဖြစ်ခဲ့ဘူးလားရှင်းမလားရှင်းပါဘူးဒါပြန်ဧဝမေတ္တကေဝလတ္တဒုက္ခခန္ဓာတမင်းတို့ပြိဿသမုပ္ပုံတစ်ခုလုံးဒုက္ခသစ္စာကြီးပဲกว่าဆိုတာပေါ်လားပေါ်ပါဘူး ရှင်းမလားကောင်းပြီဒါဖြင့်ဒကာဓမ္မတို့ဝိညာဉ်ပဲကလာတုံးတွေးသင်္ခါရကလာကာယသင်္ခါရဝစီသင်္ခါရဟုတ်လားစိတ်တသင်္ခါရဆိုတော့သင်္ခါရ၃မျိုးမရှိဘူးလားရှင်းကြလားဘယ်ကလာပါလိမ့်သင်္ခါရကလာတယ်ဆိုတာပေါ်လားနေရာကြ အဲ့ဒီသင်္ခါရဆိုတာခမရတို့လူရာတန်းတာပေးတာကန်းတာပြိတ္တိနေခြင်းလို့လူရာတန်းတာပေးတာကန်းတာဟူသေးစီဘုံဘဝတောင့်တာပြီးလောက်တာဘာဖြစ်ရှင်ညာဖြစ်ရှင်လောက်တဲ့အလောက်ဟူသေးဟာသင်္ခါရကြီးမှလားမှန်ပါဘူးဒါဖြင့်သင်္ခါရကဘာသစ္စာတော့ဝိညာဉ်ကဝိညာဉ်ဆိုတာပြိတ္တိနေတာဒကာရမတဘောကြကောင်းပြီဒါဖြင့် အိမ်ကြတော့လေဒကာရမတွေဒီတိုင်းပဲမှတ်ကြပေါ့ဗျာမှန်ပါပါမရရင်ဒီလိုပဲကိုကြီးတို့ကတော့ချကြည့်သိပါတယ်ဒီသင်္ခါရသုံးခုဟာလူမှုတမှုပေးမှုကမှုဘုံဘဝတောင်းတပြီးဒီကာလလောက်ကြတဲ့သင်္ခါရဟာဘယ်ကလာအဝိဇ္ဇာဒါပြန်အဝိဇ္ဇာကသမှုရိယသစ္စာသင်္ခါရကရှင်းမလားပေါင်းလိုက်တဲ့အခါကျတော့ဒကာရမတို့ 12ခုမရှိပဲဘူးလား1 2 3 4 5 6 7 8 9 10 11 12ပဋိစ္စသမုပ္ပါ12ပါးဆိုတာသိပလားသိပါဘူးသိတော့ကိုရှေ့ပိုင်းဟူသေးကဘာဆိုကြမလဲဒီဒီတစ်ခုကဘာတော့ရှင်းမလားကောင်းပြီဒါဖြင့်ဒီဝိဇ္ဇာဒီဒကာဓမ္မတွေယခုအချိန်မှာသမှုရိယသစ္စာဖြစ်တယ် မှန်ပါဘူးအဝိဇ္ဇာကြောင့်သင်္ခါရမဖြစ်ဘူးလားဖြစ်ပါသင်္ခါရကြောင့်ဝိညာဉ်ကြောင့်နာယုတ်ကြောင့်သာလရဏကြောင့်ဟောတကြောင့်ဝေဒနာကြောင့်တဏှာကြောင့်ဥပါဒံကြောင့်ဘဝကြောင့်ဓာတိကြောင့်ဘယ်နှပါးဖြစ်သွားဆယ်နှပါးဖြစ်သွားတယ်ဆိုတော့ဒကာဓမ္မတို့ဒါကပြိဿသမုပ္ပါကြီးဖြစ်စဉ်ကိုပြလိုက်ပါတယ်မှန်ပါပါ ပရိစ္ဆေသမုပ္ပါဝိုင်းပုံကိုသတိထားပါဦးဝိုင်းပုံကိုသတိထားပါအောင်တရားဓမ္မတို့ဝိုင်းပုံကဘာပါလိမ့်မလဲလို့မေကွန်းထုတ်လို့ရှိရင်ဖြင့်ဘုန်းကြီးတရားဓမ္မတွေ၌ဇေယျနဲ့မရဏဆိုတော့ဒီပုဂ္ဂိုလ်ကတန်လျက်ခီးတယ်မဟုတ်လားမှန်ပါပါအခုတန်းကြီးကတန်လျက်ခီးတန်းနေတာနော်မှန်ပါပါပေါ်လာလားပေါ်လာပါကဲဒီဘွားကဇာတိပြီးတော့အနခွဲလိုက်အောင်ဒီနေ့သေချာချာမှတ်ကြတရားဓမ္မတို့ ဒီသုံးခုဟာအနာဂတ်လို့မှတ်လိုက်နော်မှန်ပါဗျာဒီသုံးခုဘာခေါ်ကြမလဲဒါဖြင့်ဓာယောတိနဲ့သရမရဏဘာခေါ်ကြမလဲအနာဂတ်ဟောဒီဒုတိယတဏှာဥပါဒံကံဒါဒီမနေ့ကပြောခဲ့တဲ့အနာဂတ်အကြောင်းကာလအပြင်ပြစ္ဆုတ်ပံကာလမှန်ပါဗျာအကြောင်းအပြင်အနာဂတ်ဖြစ်နေတဲ့ကာလကတော့ပြစ္ဆုတ်ပံကာလသဘောကျကျပါ အကြောင်းအပြင်ကာလအပြင်သစ္စုပန်ကာလလို့မှယခုကာလယခုလုံနေတာပြင်းမလားဒါပြင်ဃာရမတို့ဒီဒီလိုပဲခွဲကြပါအောင်လို့တဲ့အဝိဇ္ဇာသင်္ခါရသဘောကျလားတိတကယ်နှစ်ကြရပါပါလိမ့်အဲ့ဒါဒီကားလို့ဆိုလို့ရှိရင်ဒကာဓမ္မတွေမှတ်လိုက် အတိတ်အတိတ်ဘဝအဝိဇ္ဇာနဲ့သင်္ခါရဘာပါလိမ့်ဒါဖြင့်ဝိညာဉ်နာယုတ်သရဏဖသဝေဒနာတဏဥပါဒံကံဒါပြစ္ဆုတ်ပံဘဝရှင်းမလားရှင်းပါဒါလည်းပြန်မှတ်မြောက်မှတ်ပါဒါကနေပြီးတော့နားလည်မှရှေ့ချရမှာဖြစ်ပါတယ်ဒကာဓမ္မတို့ဒီသုံးခုကဇရာမရဏကဇာတိဇရာမရဏကဘယ်ဘဝပါလိမ့်အနာဂတ် ဝိညာဉ်ကအစကံအဆုံးဘယ်ဘဝပါလဲအဝိဇ္ဇာနဲ့သင်္ခါရကသိသိဒါဖြင့်ဒီဘက်ကအတိတ်ဘဝဒီအလေလေးကဒီဆုံးကဘဝဘယ်နှပါဆက်ပြတာတော့ဘဝသုံးပါဆက်ပြရှင်းရရှင်းပါဘာဆက်ပြဒါဖြင့်ခမည်းတော်ဒီဘဝသုံးပါဆက်ပြတာကိုပြိဿသမုပ္ပါလို့မှတ်ရ မှန်ပါရှင်းမလားရှင်းပါဒါဖြင့်ဓမ္မတို့ခမည်းတော်ရာဝိသပေါ်မှာကာလာအဖြစ်နဲ့ဝေဖန်တတ်တဲ့ဓမ္မတွေဖြစ်နေသောကြောင့်ပြန်ပြီးဒီကာလာပြိဿသမုပ္ပါဒ်စေဟဖြစ်ပုံကိုပြပါမယ်မှန်ပါပါဒကာဓမ္မတို့ဘာပြမယ်ထင်တော့စိတ်ဟလို့လေဘုံကိုပြမယ်လို့ဆိုတာသေချာမှတ်စမ်းပါဘာပြမှာပါလိမ့် ကဲလေဘုံပြတော့မယ်ဆိုတော့ဒီလိုဝိုင်းရတယ်ဓမ္မကံကဒီဘက်ရောက်လာတဲ့ဇာတိဒီဘက်ကဇရာမရဏသဘောကျကြောက်ဒီကအဝိဇ္ဇာနဲ့သင်္ခါရအဝိဇ္ဇာသင်္ခါရဆိုသိပြီမဟုတ်လားသိပါဘူးငကောပြထားလို့ဓမ္မတွေမရှင်းသေးဘူးလားသိပါဘူးကောင်းပြီဒီပုဂ္ဂိုလ်တန်တဲ့ခရီးတဲ့မသေးဘူးလားသေမလားအနာဂတ်ဘဝမှာမသေးပေဘူးလားသေတဲ့ခါကျတော့ခရီးတဲ့သေတာမဉဏ်ရတာဟုတ်ကြလားဟုတ်ပါဘူးသေခါနီးမှာတဲ့သူ ဒီဇရာမရဏသမားဟာဒကာရမတို့သူသိရမယ်အတွက်သိရင်သိရင်ပါသိရင်ဒုက္ခပြာပါရမလာဘူးလားဒါဖြင့်ဒီထဲမှာတောကလာလိမ့်မယ်တဲ့သူသေးကနေမှာမှန်ပါပါပရိဒီဝရောအင်းဒုက္ခဒေါမနသရောသဘောကျလားသေကဏိဘာလာပါလိမ့်သောကပရိဒေဝဒုက္ခဒေါမနသဥပါယသာသေကဏိ၅မျိုးလာပါလိမ့် သောကပရိဒေဝဒုက္ခဒေါမနသဥပါယသဆိုတဲ့၅မျိုးမလားဘူးလားရှင်းမလားဘာလာပါလဲအဲ့ဒီပုဂ္ဂိုလ်ဒီတဲ့ဒါတွေဖြစ်ကောင်းတာလားမဖြစ်ကောင်းတာလားတို့တော့သူ့မှာဖြစ်ကောင်းတယ်မှလို့ဖြစ်တယ်သဘောကျဒါပြန်သူမသိလို့ဖြစ်တယ်သဘောကျ မသိလို့ဖြစ်တော့ဘူးတောကပရိဒေဝဒုက္ခဒေါမနသထဲမှာဒကာရမတွေကပတ်လိုက်ပါဦးဟုတ်လားအာသဝဆိုတဲ့အဝိဇ္ဇာအာသဝ၄ပါးဝင်လာတပည့်ကြသောကပရိဒီဝဒုက္ခဒေါမနသနဲ့သေတဲ့ပုဂ္ဂိုလ်မှာအာသဝမလာဘူးလားကာမသောဘဝသောဒိဋ္ဌာသောအဝိဇ္ဇာသောဆိုတဲ့အာသောတရား၄ပါးမလာဘူးလားအဲ့ဒီအာသောတရား၄ပါးကဒီနေရာမှာလာသောကြောင့်ဒကာရမတွေ ဒီအာသောကြောင့်ဟောဒီဘက်ကငကူကရှိနေအဝိဇ္ဇာပြန်ဆက်တယ်မှန်ပါဘူးအာသောသမှုတရားဝိဇ္ဇာသမှုတရားမှန်ပါဘူးရိပ်မိလားအာသောသမှုတရားဝိဇ္ဇာဖြစ်เสียသင်္ခါရဖြစ်เสียမဝိုင်းသေးဘူးလားနောက်သုံးကဘယ်လိုနေခဲ့ရတယ်ဆိုတော့ပေါ်ပြီပေါ်ပါပြီရှင်းမလားအစကိုရှာတွေ့သေးရဲ့ဒါကြောင့်တတ္တဝါအစငါဖျားရှာမတွေ့ဘူးတဲ့မှန်ပါ ရင်းနေလားခမည်းတော်ဖြစ်တဲ့အစကိုရှာမလို့တရားတော့တွေ့တယ်ကွာတဲ့ပုဂ္ဂိုလ်အစတော့ရှာမလို့ရှင်းမလားတရားတော့ပုဂ္ဂိုလ်အစပုဂ္ဂိုလ်အစကကြောက်လို့ဖြစ်နေတယ်မတွေ့နိုင်ဘူးတဲ့သဘောကျလားပုဂ္ဂိုလ်အစကကြောက်လို့ဖြစ်နေတော့အစရှာတွေ့ရလားတရားအစတော့ငါသိပါတယ်တဲ့အဝိဇ္ဇာနဲ့တဏှာစတာပုဂ္ဂိုလ်အစတော့ငါမသိဘူးတဲ့ ရိမ့်ပြီလားဘလောက်ထိအောင်ရှည်တယ်ဆိုတာပေါ်လာကြဗလားဒါပြန်ဒကာရမတွေနောက်တုန်းကဘယ်လိုနေခဲ့ရသလဲဆိုတာပေါ်သေးဘူးလားအဝိဇ္ဇာကြောင့်သင်္ခါရကြောင့်ဝိညာဉ်ကြောင့်နာယုတ်ကြောင့်သလနာကြောင့်ဖသကြောင့်ဝေဒနာကြောင့်တဏှာကြောင့်ဥပါဒံကြောင့်အေးကာမဘဝပဲကာမဘဝကြောင့်ဓာတိကြောင့် ။ဉာဏ်မရဏအချိန်မှာသောကကလေးတွေကဒုက္ခဒေါမနတာဥပါဒဝိုင်းလာတာပဲ။ဝိုင်းတော့အာရဝဝဲမလာဘူးလား။အာရဝကြောင့်ဘာဖြစ်ပြန်လဲ။ဝိဇ္ဇာဖြစ်ပြန်တော့ကဲဝိုင်းသေးဘူးလား။ဘယ်တော့ခမရတို့နောက်တုန်းကနေခဲ့ရတာဤတိုင်းပဲလို့သာမှတ်ပြီးတော့ဒီလိုဆရာကောင်းမှမတွေ့သေးဘူးဆိုဘယ်နေရာဖျားမယ်လို့မသိပါဘူးသိကြပါမလားနောက်တုန်းကတပည့်တော်ဘယ်လိုနေခဲ့ရတော့ဟောဒီအဝိုင်းပေါ်လျှောက်ပြင်း တန်တဲ့ခရီးတဲ့ရိမ့်နေဗလားဘယ်မှာနေပါလိမ့်ညာအဝိုင်းပေါ်ပြေးနေတယ်ဆိုတာသိကြဗလားဒါဖြင့်ခမည်းတော်တဏ္ဍာမှာအခုဆရာဘုန်းကြီးကဘုရားကိုယ်စလဲလုပ်ပြီးကာလအဝိုင်းပြေးကိုရဟောလိုက်မယ်တနေ့တည်းဟောလို့တော့မပြီးဘူးကိုဝိုင်းနေတာသိတော့မှဘယ်လိုပြရမလဲဆိုတာပေါ်လာတယ်ခုဝိုင်းမပေါ်ခဲ့နောက်တော့ကဘယ်လိုနေခဲ့ရလဲအဝိုင်းကြီးကြီးရ ရှေ့ကိုလည်းတရားဓမ္မတွေဖြတ်နည်းကိုမပြရင်ဘယ်လိုသွားကြမလဲကောင်းပြီဖြတ်နည်းပြလို့ရှိရင်ဖြင့်ခမရတို့ဒီအဝိုင်းကသိမ့်ပြီးဒီကာလသံဃာပြတ်ပြီမဆိုနိုင်ဘူးလားရှင်းမလားကဲဒီနေ့ဒီရင်တော်ကြအောင်